ခန်းကြီး55အငယ်1မှ9အိုရင်ငါသောသူအပေါင်းတို့ယေရှိယာတို့လာကြလော့ငွေမရှိသောသူတို့လာကြဝယ်၍စားတော့ကြလော့ငွေမပါဘဲအဖိုးကိုမပေးဘဲလာ၍စပြည့်ရည်နှင့်နှုတ်ကိုဝယ်ကြလော့အစာမဟုတ်သောအရာဖို့တင်တို့ငွေကို၎င်းအမှုမပြေနိုင်သောအရာဖို့တင်တို့ဥစ္စာကို၎င်းအဘယ်ကြောင့်ကုန်စေကြသနည်း ငါစကားကိုစိစိနားထောင်လျက်ကောင်းသောအစာကိုစားကြလော့။တင်တို့၏ဝိညာဉ်သည်ချိုသောအရာတို့၌မိမိကိုမိမိမွေလျော်စေလိမ့်မည်။နူးညွတ်သောနားနှင့်ငါထံသို့လာကြလော့။နားထောင်ကြလော့။တို့ပြုလျင်တင်တို့၏ဝိညာဉ်သည်အသက်ရှင်ရလိမ့်မည်။ငါသည်လည်းတင်တို့နှင့်ထာဝရပရိညင်ပြု၍ဒါဝိဒ်၌မြဲမြံသောခြေဆုတော်ကိုတင်တို့အား ပေးမည်ကြည့်ရှုလော့ထိုသူကိုဥပစ္စေဆရာဖြစ်စေခြင်းဟံ၎င်းစီရင်အုပ်ဆိုးသော အရှင် ဖြစ်စေခြင်းဟံ၎င်းလူမျိုးတို့အားငါပေးပြီးကြည့်ရှုလောတင်သည်မတိဘူးသော လူမျိုးကို ခေါ်လိမ့်မည်တင့်ကိုမတိဘူးသော လူမျိုးတို့သည်လည်းတင်ဤဖျားသခင်သာရဖျားဤဒေလာအမျိုးဤတန်ရှင်သောဖျားကြောင့်တင့်ထံသို့ပြေးလာကြလိမ့်မည်ထိုဖျားသည်တင်ဤဘုံကို ပွင့်စေတော်မူ၏အငယ်6မှ9တွေ့နိုင်သည့်ကာလတွင်သာရဘုရားကိုရှာကြလော့ဤတော်မူသည့်ကာလတွင်ဆုတောင်းပတနာပြုကြလော့သို့သောသူသည်မိမိလမ်းကို၎င်းမတရားသောသူသည်မိမိအကြံတို့ကို၎င်းစွန့်ပြစ်၍သာဝရဖျားထံတော်သို့ ပြောင်းလဲပါစေတို့ပြုလင်တနာတော်မူလိမ့်မည်ငါတို့ဖျားသခင်ထံတော်သို့ပြောင်းလဲပါစေ သို့ပြုလျင်အထူးသဖြင့်အပြစ်ကိုလွှတ်တော်မူလိမ့်မည်။ထာဝရဘုရားမိန့်တော်မူသည်ကား၊ငါ၏အကြံအစည်သည်သင်တို့၏အကြံအစည်နှင့်မတူ၊ငါ၏အကျင့်သည်လည်းသင်တို့၏အကျင့်နှင့်မတူ။မိုဃ်းကောင်းကင်သည်မြေကြီးထက်သာ၍မြင့်သကဲ့သို့၊ငါ၏အကျင့်သည်သင်တို့၏အကျင့်ထက်၎င်း၊ငါ၏အကြံအစည်သည်သင်တို့၏အကြံအစည်ထက်၎င်းသာ၍မြင့်၏။ အငယ်30မှ73မိုးရေနှင့်မိုးပွင့်တို့သည်မိုးကောင်းကင်မှဆင်းသက်၍နောက်တဖန်မပြန်မြေသည် မျိုးစီကျဲသောသူအားမျိုးစီကို၎င်းအစာစားသောသူအားအစာကို၎င်းပေးမိအကြောင်းမြေကိုစူစီသဖြင့်အပင်ပေါက်စီ၍အတီးကိုတီးစီတကဲ့သို့ထိုသူငါ၏နှုတ်ကပတ်စကားသည် ဖြစ်လိမ့်မည်အကျိုးမရှိဘဲငါထံသို့မပြန်ရငါအလိုကိုပြည့်စုံစေမည်ငါစေခိုင်းသောအမှု၌အောင်လိမ့်မည်တင်တို့သည်ဝမ်းမြောက်သောစိတ်နှင့်ထွက်၍ချမ်းသာစွာပို့ခြင်းကိုခံရကြလိမ့်မည်တောင်ကြီးတောင်ငယ်တို့သည်တင်တို့ရှေ့မှတည်ခြင်းဆိုသနှင့်ကြွေးကြော်၍တော၌ရှိသမျှသော အပင်တို့သည်လက်ခုပ်တီးကြလိမ့်မည်။ အမျိုးမျိုးသောဆူးပင်အရာ၌ထင်းရူးပင်နှင့်မုရတုပင်တို့သည်ပေါက်ကြလိမ့်မည်။ထိုအမှုသည်ထာဝရဘုရားရှေ့တော်၌အောက်မေ့ဘို့ရာ၊မပျောက်မပျက်ရသောထာဝရသက်သေဖြစ်ရလိမ့်မည်